သာနာတော်ပုဂ္ဂိုလ်1555ခုနှစ်သောတာပတိ1383ခုနှစ်ဝါကုဏကြည်နေဝါကုဏကြီးဓမ္မစကြာခါတော်နေ့ဒီဓမ္မစကြာခါတော်နေ့မှာပဲဘုရားတို့ရှင်မောဓမ္မမိသားစုများဘုရား ဓမ္မစက္ကပေဒနာဆိုတဲ့သုတ်တံဖြစ်တယ်ဓမ္မစက္ကတရားကိုပဲကျေးဇူးတော်ရှင်မဟာဗုဒ္ဓဘုရားကြီးဟောကြားထားတဲ့ဒေသနာတော်ကိုချီးခံပြီးတော့ဘုန်းကြီးဟောကြားပေးမှာသွားတဲ့တရားဟောကြားပေးမှာဖြစ်ပါဒီဓမ္မစက္ကတရားတော်ကိုဘုရားရှင်ကိုယ်တော်မြတ်ဒီပါရမတိစီမိဂရာဝတော်မှာပြင်းထုတ်ပြီးတော့နေခြင်းမှာ ကျင်စာဝေဒိမာဟုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့ပါဘုဒ္ဓကိုအကြောင်းပြုခဲ့တယ်ဒီကျင်စာဝေဒိမာဟုကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဒီဓမ္မစက္ကတရားကိုဟောကြားတော်မူခဲ့တာဖြစ်ပါပါဠိဘာသာလို့ဆိုရင်တော့ဓမ္မစက္ကဘောတနာတရားကိုဒီကြီးစတင်ပြီးတော့လေနေတဲ့တရားတော် မြတ်စွာဘုရားရဲ့တရားတော်အဲမှာစပြီးတော့နေရာတော်တော့ရေကြောင်းနာဘူးမှာစပြီးတော့မြတ်စွာဘုရားတရားဆက်ချာကြီးကိုလေ့လာဖြစ်တာအစာလို့စတဲ့ဟောတဲ့တရားဖြစ်တာအဲဒီစတင်ပြီးတော့ဒီဓမ္မစက်တရားဟောကိုဘုန်းကြီးတို့သင်္ချာပြီးပြီးတော့ရှင်ယုံအောင်ဆိုပြီးတော့ရှင်ဥစွာနေအားဖြင့်ဘုန်းကြီးညီပဲ အကြောင်းအဥပ္ပတ္တိလေးအချင်းချုပ်ကိုတော့ဘုန်းကြီးပြောပြရမှာဖြစ်ပါတယ်။ဒါနဲ့နဲ့နဲ့ဆိုတာလည်းဟောကြားနေတယ်။အခြားခြားဆရာတော်ကြီးတွေလည်းဒီဓမ္မစက္ကဝတ္တနာပုဂ္ဂိုလ်ဟောကြားတယ်။ဓမ္မစက္ကတရားကိုဟောကြားကြတယ်။အားလုံးကလည်းဇနီးရဆိုရင်ဒီဓမ္မစက္ကဓမ္မစက္ကဝတ္တနာတုတ်တာကိုရွတ်ဖွပူဇော်ကြတယ်ဆရာတိုင်းဆရာတိုင်းဓမ္မယုံတိုင်းဓမ္မယုံတိုင်းကရွတ်ဖွပူဇော်ကြမှာဖြစ်ပါတယ်။ အဲတော့ယနေ့နေ့လေးဘုန်းကြီးရက်ပါရရှိဘုရားမျိုးပြီးတာဒီဓမ္မစကြာတရားကိုဗာရဏတိဒီနိဗ္ဗာန်တော်မှာကျင့်ကြဝိက္ခဏကိုချောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူလေအဲတော့ဘုရားတော်တော်ဟာသဗ္ဗဝိဒရှင်ဉာဏ်တော်ကြီးရပြီးတော့ဘုရားဖြစ်ဖို့အတွက်လူ့ရှင်ရှင်နဲ့ကဘာတတိယတိုင်းပါရမီတော်ဖြစ်ခြင်းရပါ အဲ့ဒီပါရမီတော်တွေဆိုတာကဒါနပါရမီ၊သီလပါရမီ၊လက္ခဏာပါရမီ၊သံဃာပါရမီ၊မေတ္တာပါရမီစသည်ဖြင့်ပါရမီ၁၀ပါးဘယ်နှပါလဲ။အဲ့ဒီပါရမီ၁၀ပါးကိုဘုန်းကြီးတို့ယောဂီများတဘောကတစ်နှစ်တာပါရမီဖြည့်တာလား၄သိန်းရှင်နဲ့ကဘာတသိန်းရှိခဲ့တာလား။ခဏလေးလာကြာရင်လား။ကြာရင်ပါရမီရှိခဲ့။အဲ့ဒီပါရမီဖြည့်ပါရမီဖြည့်တဲ့အခါကျတော့ နောက်ဆုံးကိလေသာဖြစ်မဲ့ဘဝကပိလဝုကြီးဘယင်လူတော်ရဏမင်းကြီးရဲ့လေဝမာယာလေဝမာယာတို့ရဲ့သားတော်ဖြစ်နေတယ်စိတ်ဓာတ်ကမြင်တာမြင်ရတဲ့မြင်တာဖြစ်နေတယ်သူ့ဘဝမှာရခဲ့တယ်မြင်တာဖြစ်ခဲ့တယ်အဲဒီမြင်တာဘဝနဲ့တစ်ဆက်ချုံနေတာအရွယ်ရောက်တဲ့အခါဘုရားတော်ရဏဒီနေနဲ့သူတရားရဲ့ပါလို့ကဆင်ညာပြီးတော့ ကျင်းနာပြီးပြီခံစားဆံသာခဲ့16နှစ်သားဘဝဘယ်နှစ်သားလဲအဲ့ဒီ16နှစ်သားဘဝကနေပြီးတော့ရသောရယဒေဝီနဲ့ရှင်ရရဲ့ပတ်သက်တဲ့ဆင်ညာပြီးတော့ကျင်းနာပြီးပြီသံဃောအာယုန်အဲ့မှာခံစားဆံသာပြီးတော့လာခဲ့တာဘယ်နှစ်နှစ်လဲဆိုတော့29နှစ်တိုင်အောင်ပေါ့တက်တော်29နှစ်ရအောင် အဲ့မှာသင်္ခါရှိတဲ့ညီကိုခံစားဆောင်ပါတော့တွတ်ကြည့်လိုက်လို့ဆိုရင်73နှစ်လောက်ရှိတယ်။အဲ့ဒီမှာ29နှစ်အရွယ်ရောက်တဲ့အခါကျတော့မှဘုန်းကြီးတို့သိုးသူနာသူတည်ရင်ဆိုတဲ့နမိတ်ကြီးလေးပါကိုမြင်ရတယ်။အဲ့ဒီနမိတ်ကြီးလေးပါကိုမြင်ရတဲ့အခါကဏ္ဍကျတော့ကိုယ်တက်နာတက်သိတတ်တဲ့လောကကြီးကိုယုံမောသက်ဆုပ်ပြီးတော့တန်ဝေကဉာဏ်နဲ့ဖြစ်တော်မူတယ်။ ။ဘာညာနေဖြစ်တာလဲ။သံဝေကဉာဏ်နေ။တရားအထုတ်တယ်ဆိုတာတကယ်အဲ့ဒီသံဝေကဉာဏ်နေပါဏာမတရားအထုတ်ရ။တရားဉာဏ်နဲ့တွေ့ကိုသိတွေ့တယ်။နောက်အားထုတ်တဲ့နေရာမှာလည်းအဲ့ဒီမှာနောက်မဆုတ်ကြမ်းကျူစားတာ။ဒီအိုတဲ့တဲ့သဘောနဲ့တဲ့သဘောဒီတဲ့တဲ့သဘောဒီအိုတဲ့နဲ့တဲ့ဒီတဲ့တဲ့လောကကြီးကိုသိပြီးတော့မအိုရှင်မနာရှင်မသိရှင် အဲဒီကိုယ်နဲ့နာတဲ့သိတတ်တဲ့လောကကြီးကိုဆက်ဆုပ်ယုံမောင်းပြီးတော့လံဝေကဉာဏ်ကြီးရတဲ့အခါကျတော့အဲဒီဘုန်းကြီးတို့နောက်တော်ကဉာဏ်ပြုပြီးတော့ကိုယ်ချင်းနာခြင်းသိခြင်းကျင်းတဲ့နိဗ္ဗာန်တရားကိုရှာမှုလို့မြင်တယ်အဲဒီလိုဉာဏ်ကြီးတဲ့ကာကလမှာဥရဝေလာတော်ရမှာဘုန်းကြီးတို့ဒုက္ခဝိရာခေါ်ရဲ့အဖြစ်များကိုလည်းခြုံနှိမ့်တိုင်တိုင်ခြင်းငယ်ဘယ်နည်းခြင်းငယ်လဲ ဒုက္ခရကရိယာရှင်တဲ့တာမန်ပုဂ္ဂိုလ်ရာစိတ်တောင်မကူရဲတဲ့အဖြစ်အဲဒီမှာဒုက္ခရကရိယာအရှင်နေရှင်နေဘုမဖြစ်အောင်ပြန်လာဆောင်ပြနေဆိုရင်ဆွမ်းနေလက်တော့လက်တော့ဆွမ်းနေသင်္ကောင်ရင်းနဲ့ပုံပြီးပြီးတော့ရှင်နေအစားတော့ပြီးလေအဲဒီကိုလျှော့ပြီးတော့ရှင်လာတယ်အမောင်မြတ်ဒီကိုရှောင်ခြင်း အဲလိုရှောင်ကျင်ပြီးတော့ဖြစ်လာတယ်နောက်ပြီးတော့ဒါလည်းဒီစီဝင်လေးတွေကိုမဝင်နိုင်အောင်ထွက်နေနေမထွက်နိုင်အောင်ပိတ်ပြီးတော့နှာခေါင်းပေါက်ပြီးနားပေါက်ပြီးသုံးလုံးပဇာပေါက်ပြီးပိတ်ပိတ်ပြီးတော့လည်းပြင်းပြင်းထန်ထန်ရှင်းနေတယ်နောက်ပြင်းပြင်းထန်ထန်ရှင်းနေတယ်နေရာထိုင်တာတွေဆိုရင်လည်းဘုန်းကြီးတို့ပြောရပြန်ပါသူမြတ်စွာဘုရားရှိခိုးတော်မြတ်ကြီးဒုက္ခရသီးရရှင်းနေတယ်

မင်းလေးတိခင်မှန်းပြီဆိုတာနဲ့ဒီသာကပြန်ရင်လာမရတော့မတန်နိုင်တော့ဘူးအေးပြက်တဲ့လည်းရရှိသွားတော့သူများကမအိမ်ထဲမနေတဲ့တောင်အားထုတ်တယ်သူတို့အေးပြက်တဲ့လည်းရနှစ်ရက်လောက်နဲ့ပဲတခါလည်းအိပ်လို့မရဘူးပြန်မှဖြစ်မယ်ဖြစ်လာတာရှိအစမ်းတော့ဆိုရင်လည်းဒီကမ်းမှာဟိုမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာသင်းတော့ဝင်းနဲ့လက်တဆွမ်းပဲပုံပေးတယ်ဆွမ်းလေးနဲ့လက်တဆွမ်းဆိုတာလက်တဆုပ်လက်တကုပ်ကိုပုံပေးတယ် သင်ကပါရင်လည်းอืมဘုရားယောဂီများနဲ့တော့ကြွားကြတော့ကြွားပုံမှာပဲနောက်ခင်းတဲ့လက်တော်နဲ့ပုံကြီးဒီနေ့ကိုကြိုက်တဲ့ရင်းမပါရင်နောက်ရကြရင်ပြန်ဖို့ဘုံကဆက်ပြီးနေစားတော့ကောင်းစားတော့ကောင်းအရှင်ကြည်ကြီးကိုပြန်မှပဲဘုံကဆက်ပြီးနေပြန်တဲ့အခုလည်းတော့ဗျာ ဘုဒ္ဓမြတ်ရှင်ရှင်တော်ကြီးကဘုရားဖြစ်ဖို့အတွက်ဒီစဉ်ဆင်းတော်နှင်းနေတဲ့ခါလေးလက်တော်တော်ကိုပုံပြီးပြီးတော့ပြင်းပြင်းထန်ထန်ဝိဘုံရဲ့တရားရဖို့အတွက်ကြိုးစားခဲ့တယ်။အဲဒီလိုဘုန်းကြီးတို့ဒီမှာရှင်းနေနေတဲ့လူတွေပဲအကျိုးဒီမှာကောင်းကျိုးချမ်းသာတယ်လက်တော်ဘုရားဒူလာတဲ့တရားရတာလားမရဘူးလား။မရဘူး။ဘယ်တော့အကျိုးဒီမှာအကျိုး မျှဘာတစ်ခုမှမရဘူးကိုယ်ပင်မဆင်းရဲရင်ဆင်းရဲကိုယ်ပင်မဆင်းရဲရင်ပြီးတော့အလောင်းတော်ရဲ့ဒီမှာကိုယ်မဆင်းရဲဆိုတာအထုတ်နေတာဆိုတော့အစားတောက်တွေကလည်းလည်းကျက်အစားတောက်တွေကလည်းလည်းလျှော့အာဟာရဖြစ်နေတာအစားတောက်ကလည်းမစားရမသုံးဆောင်ရနေရဆင်းရဲတာလည်းနေပြီးမိုးရောမရှောင်အဲ့လိုတခါနဲ့နေတင်ရတာဆိုတော့မြတ်စွာဘုရားရှင်ရဲ့အသားအရေးကတခါမောချောက် စိတ်ချုံချုံပြီးပြီးတော့ဝမ်းချသွားကိုဘုန်းကြီးတို့ယောဂီများတနေ့တခြားတနေ့တခြားပဲတနေ့တခြားပဲကိုမတော်ခါရလက်တော်ကြားမှာစိတ်ချုံချုံပြီးပြီးတော့အသားရည်ရာဝမ်းချသွားအသားရည်လည်းဝမ်းချပြီးစိတ်ချုံချုံပြီးဘယ်လောက်ကြောက်ပြီးချုံချုံပြီးရဲ့ဆိုရသော်ဘုရားရှင်ရဲ့ဝမ်းတော်လည်းဘုရားကကြောနေခါခါတပားရဲ့ဖြစ်နေ အဲ့လောက်ပြောင်းပြန်ဆုံးကြုံပြီးပါရိုးရီအကျော်ရင်ချင်းချင်းချအဲ့လိုကိုလမ်းခံပြီးတော့ကျင့်ရတာအလောင်းတော်ဟာဘယ်နှမိတ်ကျင့်ရတာလဲဒီချောင်းနဲ့တိုင်တိုင်ကျင့်လို့ဘာများဘာကျေးဇူးမှမပေါ်လာတဲ့အခါကြတော့မှဘုရားဒီဒုက္ခသိရအကျင့်ရသော်ဗျာအလောင်းကိုဆွတ်လိုက်ဆွတ်လိုက်ပြီးတော့အာနာပါနသံဃာဝါစီနိုင်ရအတွက်အစာအာဟာရကိုပြန်လည်ပြီးတော့ဘုရားနောက်ကိုသုံးဆောင်နေတယ် အဲ့လိုသာသနာ့ကိုပြန်လည်ပြီးတော့သုံးဆောင်နေခန္ဓာနာကြတော့ဆရာဖြစ်တဲ့ခန္ဓာနာမှာရသော်တရားဟောတဲ့တရားမှုကိုနာရန်ဆိုပြီးတော့နာကြားဖို့ရည်ရွယ်ပြီးတော့စောင့်ပြီးတော့ရသော်ဘုရားအလောင်းကိုဘုရားဝေါ်နေပြုစုပြီးတော့နေကြတယ်ပြဇဝတိမဟာဟုဘယ်လိုလဲပြဇဝတိမဟာဟုက အလောင်းတော်ကာဟာရပြန်လဲတိုးတော်တာကိုမြင်ရတဲ့ခါကာလကြတော့ဒီမှာလောင်းတော်သိတဲ့မြင်တာဗရဏအလုကဆက်သွားပြီ။ဘာလုကဆက်သွားလဲ။ကျေစီတန်းကဆုံးလေးပြန်စားတာနဲ့ဘုန်းကြီးတို့ရုံးများကြတော့ဆုံးသားကြောင့်ဘုလို့စားပြီးတော့ထောင်လည်းပြန်စားတယ်။ဘုမဆုံးလေးတကယ်ပြန်ပြီးတော့ဆုံးပြီးလိုက်တယ် အဲဒီမှာသံလေးပြန်ပုံပေးလိုက်တာနဲ့ပဲသစ္စာဝိငါဟုကအလုံးစင်းမပြုတော့ဘူး။လောင်းတော်သိတတ်တာဘုရားမဖြစ်နိုင်တော့ဘူးတဲ့ဗရဏလုကဆက်သွားပြီဘုရားမဖြစ်နိုင်တော့ဘူး။အထင်မှားပြီးတော့မြတ်စွာဘုရားအလောင်းတော်ကိုစွန့်ပြီးတော့ဝါရဏတိကြီးမိဂရာကိုတော်မှာသွားပြီးတော့နေထိုင်ရတယ်။ဘယ်မှာသွားနေထိုင်ရလဲ။အေးမိဂရာကိုတော်မှာသွားပြီးတော့အဲ့ဒီမှာနေထိုင်ရတယ် ရသော်ဘုရားရှင်ကိုရောင်တော်ကြီးကဘာမှဝတ်ကြည့်နေလို့ဆိုတာကိုဘာမှမပြုတော့တခါလဲဆုံးပလိုက်ဆရာဆုံးပြီးတော့မိလာဘုရားမှာသွားပြီးတော့နေတယ်ရသော်ဘုရားကတော့ဘုရားနောင်တော်ကတော့ဒီအတန်ဟာကိုကိုယ်ကြီးလုံးတော်လို့အားရှိတယ်ဘုရားကဆံမပုံကြီးကိုဆောင်လိုက်တဲ့တုန်းကဘယ်လိုတောင်းလို့ကံနဲ့ဥစ္စာတော့ဉာဏ်ကြီးတွေဒီမှာသက်သာတယ်လို့ကြည့်နေတဲ့အခါကျတော့အဲ့လိုမှသိ ဆရာတော်ကြီးကလည်းခါရင်ဈီးကင်းမှာဈီးလုံးမှာထောက်ပြီးတော့မှသာသာလေးစားပြီးတော့ဖြစ်နေလို့ဆိုတာဘုန်းကြီးတို့ရိုးရိုးကျမကြီးဆရာတော်တရားကြီးကဆန်းလက်တော်လို့ပြောတာလေဘုမဟာတောင်းလို့ဆရာတော်တရားကြီးကခါရင်နောက်ဆုံးလက်တော်တော့မသားတော့ဘူးအဲ့မှာဈီးကင်းများတော့အဲ့လောက်ပဲသာသာကိုပြီးဝဲတော့အဲ့လောက်ပြီးဝဲလို့ကြာအသားကြီးကိုပိန်ချုံချုပ်ကန်ပြီးတော့ကြည်ဝဲဖြစ်သေးတယ်လား မဖြစ်တော့ဘူးအဲမှာသူလည်းတော့ညာအလောင်းတော်လုပ်တတ်တယ်လို့လားအစာဟာတော့ပြန်ပြီးတော့ဘုံဆောင်အဲလိုဘုံဆောင်လိုက်တာအာရှိအာရှိလာတဲ့အခါကလည်းကြောက်ပါအာနာပါနသံဃာကိုပြန်ပြီးတော့ဖြစ်ပွားစီအဲလိုဖြစ်ပွားစီတဲ့ဖြစ်ပွားစီအဲဒီနောက်မှာဒီလိုပွားများလို့ဆက်လက်ပြီးတော့ပွားများလို့ရင်းနေပြီးတော့ခုဘုန်းကြီးယောဂီများသွားပြီးတော့ကျင့်ရူးရရတဲ့ဘုရားကရား အဲဒီဘုရားတရားကိုခေါ်တဲ့နေရာကိုပြီးလို့မြတ်စွာဘုရားလောင်းကိုချွတ်တယ်အဲတော့ပြီးတော့ဘောဓိရှင်မှာဘုရားမြဲရှစ်ဆုံးအဲမှာကျဲပြီးတော့အဲဒီမှာအောက်မှာဘုန်းကြီးရဲ့အရင်မှာမျက်မျက်ချက်ဆုပ်ကျဲပြီးတော့အဲဒီမှာ၆ဝက်ပုတ်ပြီးတော့ထိုင်ပြီးတော့မူကဘုန်းကြီးအကြောင်းကျိုးဆက်ဆက်ပရိသတ်သမုပ္ပါဒရားများကိုဆင်ခြင်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးမှာဆုံးတဲ့တရားတွေ ဒုဝရဏခန္ဓာ၅ပါးဆိုတာဒုက္ခခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာပါပါပဲအဲဒီခန္ဓာ၅ပါးမှာယုတ်ခန္ဓာကခန္ဓာပါပဲတပါးငါခန္ဓာကကဲခန္ဓာပေါင်းလိုက်လို့ဒီခန္ဓာခန္ဓာပါပဲအဲဒီ၅ပါးကိုဖွဲ့ဖို့ရင်ဘာနဲ့ပါလဲဒီယုတ်နဲ့နာနေဒီခန္ဓာ၅ပါးယုတ်နဲ့နှစ်ပါးကိုဒီယုတ်နဲ့နှစ်ပါးတို့ရဲ့ဖြစ်ဖြစ်ဝိပဿနာဉာဏ်နဲ့ ရှင်းရှင်းလားရှုတယ်။အဲလိုဝိပဿနာဉာဏ်နဲ့ရှင်းရှင်းလားပြီးမှဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုသစ္စာဒီပါတရားကိုအကုန်အစင်သိရလို့ကြည့်တော့ဘုရားတရားဖြစ်တယ်။အဲဒီမှာရောက်ရှိတော်မူတယ်စာကလူလည်းကြည့်တော့မှအာရိယံဖြစ်လာတဲ့အခါကျတော့မှတရားကိုကျူတာအားထုတ်လိုက်တာကဲဘုန်းကြီးတို့ကလည်းတပ်ဝိနည်းရှင်ဉာဏ်တော်ကြီးရပြီးတော့တရားဖြစ်လားမဖြစ်ဘူးလား။တရားဖြစ်တာ။ ဘုရားဖြစ်ပြီးတဲ့အခါကလည်းကြတော့လောဘဝိမုတိဒုက္ခကိုတော့ခဏသမပါချမ်းသာနေနေလိုက်တာဘုရားရန်နေတယ်ဆိုတော့၄ခုနဲ့ကိုရဲ့ဘယ်နှရက်ပါလို့မလဲဒီ၄ရက်ကိုရဲ့တိုင်းတိုင်းအဲ့မှာခဏသမပါချမ်းသာနေတယ်သတင်းထုတ်ပြီးတော့နေပါအဲ့လိုမြည်တဲ့အခါကလည်းကြတော့ဘာတရားဟောဖို့ရေသဝေကနာဟုရှိရာဖြစ်တယ်ပါရမတိမိဂရာဝတော်မြတ်စွာဘုရားကြွ အဲဒီမှာဘောဓိဉာဏ်ကနေပြီးတော့ဘုဒ္ဓတရားကနေပြီးတော့မိဂရာကိုတော့ဘယ်လောက်ဝေးတယ်လဲဆိုရင်ဆက်ရှိယူဇနာဝေးတယ်ယူဇနာဆိုဘယ်လောက်ဝေးတယ်ဆက်ရှိယူဇနာဝေးတယ်နောက်ပြီးတော့ခုဘုန်းကြီးတို့ခုခေတ်မိုင်နဲ့တွေ့မယ်ဆိုရင်တဲ့ဘုန်းကြီးရထာနာတို့ကာလတို့မိုင်ရှိတယ်မိုင်မိုင်ရှိတယ်အဲ့လိုမိုင်နဲ့တွေ့မယ်ဆိုရင်မိုင်ပေါင်း142မိုင်ရှိတယ် မိုင်မောမလားမင်းဒီ142မိုင်တော့ဝေးအဲဒီလောက်ဝေးတဲ့နေရာကြီးကိုမြတ်စွာဘုရားရှိရင်ကြီးကြွတော်မူတယ်အဲဒီမှာမြတ်စွာဘုရားကိုဘုရားမြတ်ကြီးရှိရင်ကြီးကြွကြွလို့အဲဒီမိဘကိုကိုယ်ကိုရောက်တဲ့အခါကလည်းကြတော့စိတ်စားဝတ်ကနာဘူးကမြတ်စွာဘုရားဒီဘုရားမြတ်ကြီးသိတယ်ရောအယုံသေးမကြည့်ကြဘူး ဒါပေမဲ့ရိုသေမကြည့်ဖို့ဆိုပြီးတော့ဒီလိုမျိုးတို့ချင်းတိုင်နေထားကြတယ်ဒါမှမဟုတ်မနေနိုင်ဘူးမြတ်စွာဘုရားကြွလာတဲ့ဆိုရင်လည်းဒါလည်းတပိတ်ကြီးယူတဲ့ပုဂ္ဂိုလ်ကယူအဲ့လိုပေါ့တခဏနေရာတိုင်းနေတဲ့ပုဂ္ဂိုလ်ကပြီးရိုသေကြတာဒါပေမဲ့လို့ဘုရားဆုခဲ့တယ်လို့တို့မြင်ကြည့်တယ်ဒါကြောင့်ဗရဏအလုပ်ဖြစ်တယ်ပြင်းထန်စွာဖြစ်တဲ့အဖြစ်ကမြတ်စွာဘုရားထွက်သွားတယ် အဲတော့ခန္ဓာလေးကြီးကထွက်သွားတဲ့အတွက်ကြောင့်ဘုရားမဖြစ်နိုင်ဘူးလို့သူတို့ယုံကြည်တာအဲလိုယုံကြည်ထားတဲ့အတွက်ကြောင့်သူတို့ဟာဘုရားလို့ယုံကြည်ရင်သူတို့လိုအတူတူပဲလို့ပေါင်းမိပြီးတော့အဲဒီမှာငါရှင်ဘောရမငါရှင်ဘောရမဒီလိုပဲခေါ်တယ်အဲဒီမှာလက်တော်ကငါ့ကိုငါရှင်လို့လည်းခေါ်ကြတယ်ငါရဲ့မျိုးလို့ရှိတဲ့ဘောရမလို့လည်းခေါ်ကြတယ် ငါတရားလို့တော့အကုန်သိနေလို့မူတဲ့ငါဖျားဖြစ်ခဲ့ပြီဘုရားရသော်ရရှိတော်နေကြီးငါမဟာဘုရားဖြစ်ခဲ့သမ္မာသမ္မောဓိဉာဏ်လို့ဆိုတဲ့ဘုရားဉာဏ်ကိုငါရပြီဘုရားဖြစ်ခဲ့ပြီဒီတက္ကမိပါတရားကိုလည်းငါအပြင်ဉာဏ်ဉာဏ်ဉာဏ်အပြင်တက္ကမိပါတရားတွေကိုအပြင်အပြင်သုံးပါရှင်းရအပြင်12ပါးပါ သစ္စာဉာဏ်ကတ္တဉာဏ်ကိစ္စဉာဏ်ကတ္တဉာဏ်စသည်ဖြင့်အဲ့မှာသုတ္တလေးပါတရားတွေဘုရားအချင်းရအဖြစ်တစ်ဆက်နှစ်ပါးယထာဘုဒ္ဓဉာဏ်မြင်နေလားကောင်းစွာမြင်ခဲ့ပြီကိုရောကတော့ငါ့မှာကောင်းစွာမမြင်ခဲ့ဘူး။ဟာကောင်းစွာမမြင်ခဲ့တဲ့အဲ့ဒါကိုဘယ်လိုလုပ်လဲဘုရားဖြစ်ပြီလို့တခါမှမပြောခဲ့ဘူး။အခုငါဘုရားဆိုတဲ့ဒီကံဖြစ်ခဲ့တယ် ဒိဋ္ဌလူပတရားကိုအများအဖြစ်ဘုရားရှင်းရတာ12ပါးရှိတယ်။12ပါးရှိတဲ့ယထာဘုဒ္ဓဉာဏ်အများအဖြစ်ငါမှကောင်းစွာသင်ပြနေတယ်။ဒါကြောင့်အာလောသောနဲ့ဇမဟာတွေကငါမြတ်တဲ့အာလောသောတတ္တဝါတွေရှင်းမှာအလွန်အကျွင်းအမြတ်ဆုံးဖြစ်တဲ့သမ္မာတန်ဘောတိဉာဏ်ဆရာတော်ကြီးကငါရသည်တဲ့ငါအခုတရားဖြစ်သည်။ဆရာရောခံရည်ဒီလက်တော်ဘုရားဝန်ခံတယ် အဲ့လိုဥစ္စာနဲ့ခါကြတော့ပြဇဝတ်ကြီးငါးဦးပါဟုတ်တာလေစောစောလို့ချမ်းလို့တိုင်းနဲ့ပြမစင်းရတော့ရှင်းပြန်အားထုတ်နေစဉ်ခါကဏ္ဍတွေကသူကငါဘုရားဖြစ်ပြီလို့တစ်ခါမှမပြောဘူးအခုမှသူပြောတာဒါအမှန်လို့ဖြစ်ရတယ်သူ့ရဲ့အင်္ဂလိပ်တွေကလည်းပဲအမှန်တမ်းပါကြည်လင်ဖြစ်နေတယ်ဒါကြောင့်ဘုရားဖြစ်တယ်ဆိုတာအမှန်ဖြစ်နေတယ်ဆိုပြီးတော့အဲ့ဒီမှာမယုံကြည်ရုံနဲ့အဲ့ဒီမှာယူပြီးပြီး တရားပြောမဲ့စကားမျိုးကိုနားယူမဲ့ပုံစံလေးပြုတဲ့ခန္ဓာနဲ့ကံကောအာယုန်ကိုခံစားနေတယ်အဲ့လိုမိမိကိုယ်လာတဲ့အကျိုးစီးပွားဖြစ်ဖြစ်တဲ့ဒီလသမารီပညာရေးဒီလိုမှပြည့်စုံနိုင်တာမပြည့်စုံနိုင်ဘူးလားတော့မှမပြည့်စုံနိုင်ဘူးဒါကြောင့်အနတ္တသာရီတော့ဒီလိုကိုယ်လာတဲ့အကျိုးစီးပွားဖြစ်နေတယ်မသက်ဆိုင်ဘူးတဲ့ဒါကြောင့် အဲ့အဖို့ဆုံးလို့ဆိုရင်ငါသိလိမ့်တာမမီဝဲတာဘူးလေဟောရောတန်ယအတ္တတိလမတ္တနိယောကောဒုက္ခနာယောနတ္တသံတောအတ္တတိလမတ္တနိယောကောမိမိကိုယ်ကိုပင်မအောင်အာထုတ်ပြုလုပ်ခြင်းဟူသောယောတန်ယအတ္တောရှင်ဖို့ဆုံးပြီးလိဒုက္ခဆင်းရဲယုံညာရှိခြင်းရာလိအနာတိယော အနတ္တယောရိယပုညံတို့၏အရှင်မဟုတ်ပေအနတ္တတန်တော်မိမိကိုလိုလားအပ်ပြီးယုစီဝါနှင့်မသက်ဆိုင်ပေဒီကမ္မပုဒ်တိကလူယောဂဆိုရယ်မိမိကိုယ်ကျင့်တဲ့ဘောဖြစ်တဲ့ဝိသုအာယုကာမဂုဏ်ကိုခံစားနေရမယ်ပဲယုံနဲ့အကျင့်ဖြစ်တဲ့အတွက်ကြောင့်ဘုန်းကြီးတို့ဘုရားတော်ကောင်းတွေလိုလားအပ်လားမလိုလားဘူးလား မမီမိဝဲရတာလားမမီဝဲရတာလားလုံးဝမမီဝဲရတာယဟန်သာဃာတော်တွေယောဂီတော်ရှင်တွေတရားတော်အားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့လိုအာယုံကိုမမီဝဲရအဲ့တော့ဝိပုအာယုံကောင်းကောင်းကြီးဆိုတော့ဘုန်းကြီးတို့ယောဂီများမြင်ရတဲ့အဖြစ်အာယုံကောင်းကောင်းကြီးတချို့ကဒီအာယုံကောင်းကောင်းကြီးကိုကြည်ပြီးတော့ခံစားနေတယ်အာယုံကောင်းကောင်းကြီးကြည်ပြီးတော့ခံစားနေတယ် အတန်အာရုံကောင်းကောင်းလေးတွေနားထောင်ပြီးတော့ခံစားနေတာဒါကမဟုတ်ခံစားတာကိုရင်အစအာရုံကောင်းကောင်းလေးတွေဒီကနေ့မြင်ရတွေ့ရတဲ့နေရာသွားပြီးတော့ခံစားတယ်ဘုလိုတော့တဏ္ဍပုတ္တရှင်ပုဂ္ဂိုလ်တွေနော်ဇောတိလောနာတဲ့ပုတ္တရှင်ပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်ကလောကဘဝအာယုံကောင်းကောင်းလေးအစအာယုံကောင်းကောင်းလေးကိုသွားပြီးခံစားနေရမယ်နေရာ ဘုရားရှင်ကညာတော်ပြီးပြီးတော့အဲ့လိုဉာဏ်မျိုးကိုသွားပြီးတော့ခံစားတယ်။အပန်းအာရုံသွားပေါင်းလေးကိုကြားကျင်လို့ဝိတုချင်းကိုအများကြီးပြေးပြီးတော့အဲ့ဒီဉာဏ်မျိုးကိုသွားပြီးတော့နားထောင်လို့ခံစားတယ်။ဒါဘုဒ္ဓရှင်ရဲ့အရေးဖြစ်တယ်လေ။ဒါဘုဒ္ဓရှင်ပုဂ္ဂိုလ်ရဲ့အရေးအဖြစ်ဘုဒ္ဓရှင်ပုဂ္ဂိုလ်ရဲ့အချက်ဥစ္စာကြီးဖြစ်တယ်။ဘုန်းကြီးကညာဆိုတဲ့ပုဂ္ဂိုလ်ရဲ့အချက်ဥစ္စာဟုတ်ရလားမဟုတ်ဘူးလား။ဟုတ်ဘူး။ဒါတွေကိုမရှင်းတာဘူး။ဒါတွေကို သွားပြီးတော့ဒီအာယုလေးကိုခံစားရနောက်ပြီးတော့အတန်ကောင်းကောင်းအာယုကောင်းကောင်းလေးအရသာအာယုကောင်းကောင်းလေးကိုကြည့်အာယုကောင်းကောင်းလေးဆိုဆိုရင်ဘုန်းကြီးဒီမှာမြန်မာနိုင်ငံမှာနိုင်ငံတော်ကြီးကလည်းတိုးတက်လာပြီးနေအမြဘုန်းကြီးဒီဒီနားကလည်းကဘာလာမြတ်ကိုရောက် ကဘာအနှံ့ကိုရောက်နေတဲ့အတွက်ကြောင့်လည်းအခြားအခြားနိုင်ငံတွေမှာရှိတဲ့သာသနာ့ပြည်သာသာရင်းပညာတွေပုံဒီမှာဂျမန်နိုင်ငံမှာအလုပ်ရောက်နေတယ်။အဲတော့အလုပ်ရောက်နေတဲ့အတွက်ကြောင့်လည်းသာသာရင်းကိုယ်လုံးဒီနေရာကဆိုင်တင်ဖွင့်တယ်သွားဆန်လိုက်ပြန်လို့ဒီနေရာကဆိုင်တင်ဖွင့်တယ်သွားဆန်ပြန်။ဆရာရတာအာယုခံစားနေတာ။အဲလိုခံစားနေတာတွေဒီနေ့ကကာမဂုဏ်အာယုခံစားနေတာ။ကောင်းတာတွေဒီဘုရားတို့တရားထုတ်နေတဲ့ယောဂီများဆိုရင်ဒီတိုင်း တချို့ဒီမှာဒီရတာလေးတွေဒီရတာလေးတွေခံစားနေတဲ့ပုဂ္ဂိုလ်ကြီးစားပါနေ့စဉ်လေးနဲ့ဒီစားပါကိုတရားလို့ကိုမလို့စားကြလေးပြတ်သွားပြီဆိုရင်မနေနိုင်မဆိုင်နိုင်သင်္ကပုဂ္ဂိုလ်တွေလာကိုယ်ကိုမကိုယ်နေတရားတရားရှိမှလို့မရတရားတော်မှာတော့ဒါနဲ့ချောင်းတော့အားထုတ်နိုင်ဘူးဒီမှာစားကြရအဓိကပြတ်သွားတယ်ဇနီးတွေလည်းဒီမှာစားနေရတာတောင့်ရတာဒါမှမဟုတ်မဟုတ် အဲပုဂ္ဂလာရှင်တဲ့အာရုံလေးတွေကိုစားရအောင်အိမ်ကမပုတ်ဘူးဆိုရင်အဲဒီမှာစားတဲ့စိတ်ထဲမှာလောဘတွေဒေါသတွေအဖြစ်တင်လာတယ်ဖြစ်တယ်အဲ့တော့ဒီမှာတရားအထုတ်နေတဲ့ပုဂ္ဂိုလ်ဒုက္ခရောက်ကြောင်းဖြစ်တဲ့အရှင်တော်ဖြစ်မှန်းတယ်ရှင်းပြနေတဲ့ပုဂ္ဂိုလ်ရာလည်းပဲဒီလိုအာယုံတွေကိုကိုယ်ရဲ့ယောဂီများလက်ခံရမှာလားပယ်ရမှာလားဒါတွေကိုခံရတော့လုံးဝဒါတွေကိုလက်ခံစားပြီးတော့မနေရဘူးမမှုဝဲရဘူးတဲ့နောက်ပြီးတော့ အတ္တကုလမတ္တိယောဂကိုပိမံကိုပိမံအောင်ဆိုတာကဘုန်းကြီးယောဂီများစောစောကပြောတယ်လို့ဂျေဂျေနီးလို့ဒုက္ခတွေခတ်တာတခါဒီနေ့ကံတော်တွေကိုမထားကြအောင်တောင်းဆိုဆိုပြီးတော့ရေချိုးတယ်အေးအေးဆိုတဲ့ရေထဲမှာတော့သိင်းနေတယ်ဒီရေချိုးကထပ်လာတဲ့အခါကျမြည်လုံးတယ်အပေါ်ကလည်းမြည်အောက်ကလည်းမြည်အောက်တယ်မဟုတ်ဘူးတခါလေလေးနဲ့လေးကလည်းမြည်ကိုကြီးပို့တာ အပေါ်လည်းဒီကသူအဲ့မှာသင်္ချာတတ်ပါအပူကိုခံစားပြီးတော့ဒီအပူနဲ့ပြည်လာကိုပဲနေတာအဲတုံးကိုပုံနေတခါတုံးကိုကိုကိုဒီကိုလျှောက်ကိုဆက်ပြည်လာရင်မနာအောင်စေစေခက်တဲ့စသည်ဖြင့်သုံးလို့ဖြစ်နေဒီလိုတိုင်းတိုင်းနဲ့နောက်အစမစားရတဲ့ဖြစ်နေတချို့ကအခုပေါ်မှာအေးပြီးတော့နေတဲ့အချိန်တချို့က အဝတ်ကံအဝတ်ကံအေးရံပူရံရှင်ကြိုက်တဲ့ကံအကုန်ခံပြီးတော့အဲလိုရှင်းနေကြတယ်အဲဒါဝိနိခန္ဓာကိုဆင်းရဲတာမဆင်းရဲဘူးလားဆင်းရဲကိုဆင်းရဲခံပြီးတော့ရှင်ကြိုက်ခံနဲ့အေးခံနဲ့နေဘူးလူတာခံရတယ်ဟေးအဲ့လိုဓမ္မဝတ်ကံဘုရားနဲ့ကိုလုံးပြီးနဲ့ရှင်းနေတယ်ရှင်းနေတယ်ဘယ်လိုမနေ့ရှင်ကြည့်အောင်ဘုရားရှိနေကြတယ်ဂျိမ်းပါတာ ဒီအယူဝါဒတွေကဒီနေ့ဒီလိုမြန်မာနိုင်ငံမှာတော့ရှိနေတယ်အိန္ဒိယမှာအခုချိန်ကြီးအောင်ရှိတော့မယ်အဲ့ဒါအိန္ဒိယမှာအခုချိန်ကြီးအောင်ရှိတော့မယ်ဒါကလည်းဒီလုံးလေးနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုဒီလိုမျိုးကပုဂ္ဂိုလ်သိနေတဲ့ပုဂ္ဂိုလ်တွေလည်းရှိနေတာကိုယ်ကလည်းသူ့တရားနဲ့ပုဂ္ဂိုလ်အဲလိုကိုယ်ပင်မဆင်းဖြစ်နေရင်မိမိခန္ဓာကိုယ်ကြီးကိုကာယတချို့ကခန္ဓာကိုယ်ကမြေကြီးပေါ်မှာလည်းသိကြည့်တော့ဖြစ်နေရှိတယ်မြေကြီးပေါ်မှာလည်းတန်ဖြစ်နေတယ် လေတချို့ကလည်းစစ်တင်ပေါ်မှာထားတယ်စစ်တင်ပေါ်မှာဆက်ဆောင်လို့ခြေခြေတော်နဲ့ချိန်ပြီးတော့တွန်းနှောင်းနေပြီးတော့ကျင်တာဟုတ်မြန်ဆုတ်ကြလိုက်လို့ပါတော့ပြီးဝေကျင်ပြီးပဲဒါအဲ့လိုဆုတ်နေကျင်တာကျင်းနေတာပြန်ကိုပြန်မှခံပြီးကျင်တာခိနေတာတွေမနာအောင်ဗမလာအောင်လေဒီခိနေတာတွေမနာအောင်ဆိုပြီးတော့ကျင်တာတချို့ကလည်းဒီကားနဲ့လက်တီထောင်ထားတယ်တချို့ကလည်းခြေတော်ကိုထောင်တာတချို့ကခြေတော်ကိုချောင်းဝေးထောင်ပြီးတော့ဒီကားနဲ့ချောင်းကပေါ်ရောက်တာ အမျိုးကိုလည်းလုပ်ကျင်တာအဲလိုကိုယ်ကိုယ်မှခံပြီးတော့ရှင်းနေဒီရှင်းနေတာလည်းဝိညာဉ်အကျိုးစီးပွားဖြစ်တဲ့သီလဓမ္မရဲ့ပညာတိုးတက်နိုင်တာမတိုးတက်နိုင်ဘူးလားမတိုးတက်နိုင်ဘူးအဲလိုမတိုးတက်နိုင်တဲ့အဖြစ်တွေကိုဘုန်းကြီးယောဂီများကနှိဝဲရမှာလားမနှိဝဲရဘူးလားမနှိဝဲရကိုယ်ကိုယ်မှခံပြီးရှင်းတဲ့အဖြစ်ဒါဝင်တဲ့ဘုန်းကြီးယောဂီများက ဘယ်လိုဒီမှာရှင်မေဝန်ဒါနရေးတာမှာအချိန်နဲ့တည်းကြီးအားထုတ်ရဘယ်လိုအားထုတ်ရလဲအချိန်နဲ့တည်းကြီးဆိုတော့အားကြီးနားကြီးနဲ့ရှိသေးလားမရှိဘူးအားကြီးနားကြီးမရှိအောင်အားထုတ်ရတယ်ဆိုတော့ဟာဒါအတ္တကိလမထာလို့လူယောဂကြီးဖြစ်နေမလားပြန်မလိုက်တာဒါနဲ့လည်းတော့ဘုရားရှင်ကိုယ်တော်ကြီးကငုတ်တယ်ဆိုတဲ့အရှင်းတဲ့တရားတွေပါဝင်နေတဲ့တရားတော်ရှိအသက်တော်ပြည့်နေပြီးသွားလို့ရှိ သက်တော်ဘာနာမထားနဲ့လေကာယစ္စဒီနိတိစာဒီနေ့ခန္ဓာကိုယ်နဲ့သက်တော်မှာမြင်တယ်ဒီမဲ့ကိုဖြစ်သွားဆိုတဲ့အရှင်းတဲ့တရားကြီးရှင်းပြီဆိုရင်ကတော့ရှင်ခန္ဓာနဲ့အသက်ကိုမြင်ရမှာမမြင်ရဘူးမမြင်ဘဲနဲ့ဆိုတာဆိုအတာအသက်ကိလေသာမျိုးရောကတော့မပါဘူးသူဟောတဲ့ယောဂီများကိုကိုဝေးလို့ဒီမှာတရားထိုင်ပြီးရှုမှတ်လို့သင်္ကန်းနေပြီဆိုရင်ရှင်းညာရှုမှတ်လို့မရဘူး တရားကြည့်ရှုမှတ်လို့မရဘူးလားထိုင်ုံလေးတွေပေါ်မှာထိုင်ပြီးနားရင်းနဲ့ရှုမှတ်လို့မရဘူးလားကဲတောင်းရောက်တဲ့ကအိယာကိုလည်းပြီးရှုမှတ်လို့မရဘူးလားကဲဒီလိုဘုန်းကြီးတို့ယောဂီများမြေကြီးပေါ်ထိုင်ထိုင်နေတာမဟုတ်ဘူးအဝတ်သားကိုဖြစ်ပြီးခံနေတာမဟုတ်ဘူးစူးပေါ်မှာအိတ်ခံနေတာမဟုတ်ဘူးခြေပေါင်းတို့ပေါင်းပြီးခံနေတာမဟုတ်ဘူးရေချုံကြီးကိုလုံးကိုယ်ကခံနေတာမဟုတ်ဘူးဒီကျေးဇူးအမျိုးမျိုးတွေပြီးတော့အထုလို့မရဘူးလားကိုယ်ရင်နဲ့ပန်းသားလေးဖွင့်ပြီးအထုလို့မရဘူးလား အခုဆိုရင်ရှင်းအားပြေလို့ဘွေးလို့လုံးကြီးဆောင်းနေခိုင်းနေတာတော့ဘွေးလို့ဘုရားကုန်းကြီးတက်တက်တော့ပြေးနေတာအဲတော့ကိုယ်တန်းတဲ့ကိုတဘာဝကြောင့်မခံနိုင်လို့အေးအေးလေးမှနေရပါတယ်တဘာဝရဲ့အပူဓာတ်ကိုမခံနိုင်ပါဘူးခံလို့မရပါဘူးဆိုရင်အဲလိုအေးကံလေးတွေမှခံပြီးအာထုလို့ရောမရဘူးလားဒီအေးကိုမခံနိုင်ပါဘူးတပည့်တော်ကပူမှရတာမျိုးမှရတာဆိုရင်လည်းဘွေးလို့ရောလို့များဓာတိဥဒ္ဓနဲ့တိုက်နေတဲ့နေရာဥဒ္ဒတ္တရာကြတဲ့နေရာမှာနေပြီးတော့အာထုလို့ရောမရဘူးလား ကဲဒီတော့ဘုန်းကြီးတို့ယောဂီများဒါကိုပင်မခံပြီးအထုတ်နေတာမဟုတ်ပါဘူးမိမိရဲ့သဏ္ဍာန်မှာဒီနာချင်းဓမ္မရည်ချင်းပညာချင်းတွေဒီနာတရားတွေဒီအောင်ဓမ္မရည်တရားတွေဒီအောင်ပညာတရားတွေဒီအောင်မိမိကိုရှုသာပြီးတော့အထုတ်နေကြတာဒီနာဓမ္မရည်ချင်းပညာအကျင့်နဲ့တရားတွေမိမိသဏ္ဍာန်ကြည့်အောင်လားမကြည့်အောင်လားခြေကြည့်အောင်အထုတ်နေရတာဆိုတော့ဘုန်းကြီးယောဂီများဒါအစဉ်အဆက်ခံတာမဟုတ်ပါဘူးအတ္တကိလေသာမဟုတ်ပါဘူးဓမ္မရည်ချင်းပညာတရားတွေပါတရားတွေပါလိမ့်မယ် ဒါကြောင့်မြတ်စွာဘုရားရှင်ကိုလိုမကြီးကအဲဒီကိုယ်ပိုင်မနသိရခံပြီးတော့ရှင်းတဲ့အကျင့်ဟာလည်းပဲဒါဟာဘုန်းကြီးတို့ချင်းချင်းရပြတတ်တယ်တတိယဝိအကျင့်မဟုတ်ဘူးတဲ့မိမိတို့ရဲ့အကျိုးစီးပွားနဲ့လည်းပဲမဆက်ဆိုင်ဘူးမိမိတို့ရဲ့ဒီနာသမารီပညာဆိုတဲ့အကျိုးစီးပွားရနိုင်တာလားမရနိုင်ဘူးလားမရနိုင်တဲ့အတွက်ကြောင့်ဒီအကျင့်ကိုလက်ခံရမှလားပယ်ရမှာဒါကြောင့်မြတ်စွာဘုရားရှင်ကိုလိုမကြီးကအေဒီကောဘေကဝေဥမောအန္တေ အလုဘဓမ္မမစ္စည်းမပฏิစ္စနာသတ္ထာကတိနာအပိသံဗုဒ္ဓမြတ်စွာဘုရားဒေကဝေတို့များကိုရှင်းစားလို့ဒီတေကောဥရောအန္တိဒီယခုပြောပြခဲ့တဲ့အပေါ်စွန်းနှစ်ပါးတို့ကိုအလုဘဓမ္မမကတ်ရောက်မှု၍တတဝတ္တနာဘုရားသူဒီသမုဒ္ဒါဒုတိယတိလာဖြစ်သောမိတိမဝတိကတာလည်းဖြစ်သောအဖြစ်သည် သကုကရဏီဉာဏ်မျက်စိကိုလည်းပြုတာဖြစ်စေတတ်ပါသည်ဉာဏ်ကရဏီယတိဉာဏ်ကိုလည်းပြုတာဖြစ်စေတတ်ပါသည်ဥပသမဏယကိလေသာဉာဏ်လို့မှလည်းဖြစ်ပါသည်အဘိညာယသုတော်ဉာဏ်ဖြင့်သိဉာဏ်လို့မှလည်းဖြစ်ပါသည်သံဘောဓာယသုပရိလေသိဉာဏ်လို့မှလည်းဖြစ်ပါသည်နိဗ္ဗာန်ယသံဝတ္တိသိဉာဏ်နိဗ္ဗာန်လို့မှလည်းဖြစ်ပါသည် ရန်တော်မြတ်ကြီးတော်မြတ်ကြီးကအဲဒီအဖို့နှစ်ပါးကိုပယ်ပြီးတော့ဘာဗျာဆိုတဲ့သူတို့ကြီးရှိလာခဲ့တဲ့မြင့်မှပြိတ္တာအလယ်လန်းအရှင်အဲဒီအလယ်လန်းကြီးကိုကျင့်လို့ရှိရင်တဲ့သက္ကုပရဏီကျင်ညာမျက်စိကိုပြုစေတယ်ဒုတဘောနန္တဘောအဖြစ်ပြတဘောဒီသိမြင်တဲ့ဉာဏ်ပညာတွေဖြစ်နေတယ်လားမဖြစ်နိုင်ဘူးလားဒီသိဉာဏ်မျက်စိကိုလည်းဖြစ်နေတယ်ဉာဏကရဏီ မိမိအသိဉာဏ်နဲ့လည်းတုံးပါမလားဖြစ်နေလားဟမ်ဒီဉာဏ်ကဒီအသိဉာဏ်တွေကလည်းတစ်ဆင့်နဲ့တစ်ဆင့်အသိဉာဏ်တွေဖြစ်နေလားဘုမသမารယဒီလိုလို့ရှိနေလို့ရှိရင်ကိလေသာတွေလည်းအာယုပေါ်မှာမသိကိနေနေတဲ့ဒီမှာကိလေသာတွေဝန်နဲ့ကလားမဝင်နိုင်ဘူးလားကိလေသာရင်းရလို့ပါလို့ဖြစ်ပါလေငါဗျာဟောတာတဲ့ဒီမေတ္တာဆိုတဲ့မြစ်မပုဒ်ကအလယ်လမ်းအဖြစ်အဲ့ဒီအလယ်လမ်းအဖြစ်ကိုမမကျင့်နေဆိုရင် ပဒနာယအဲဥပဒနာယကိလေသာကြီးလို့ကလည်းဖြစ်တယ်အဘိညာယထူးတဲ့ဉာဏ်ထူးတွေလည်းရမယ်ဝိပဿနာဉာဏ်ထူးတွေမျက်နှာထူးတွေရှိအောင်မရနိုင်ဘူးလားတန်ဘောတာတကယ်ကိုတကယ်တကယ်ဖြစ်နေတဲ့ပုဂ္ဂိုလ်ရှိရပုဂ္ဂိုလ်မှာသိနိုင်တဲ့ထိုးထွင်းသိမြင်နိုင်တဲ့ဉာဏ်တွေကိုလည်းရနိုင်တယ်နောက်ဆုံး နိဗ္ဗာန်တရားတန်ဝတ္တိဆင်းရဲအကုန်လုံးကြီးနဲ့နိဗ္ဗာန်ကြည့်အောင်လို့မျက်မှောက်မပြုတ်နိုင်ဘူးလားမျက်မှောက်ပြုတ်နိုင်တယ်ငါဗျာအဲ့ဒီဆုံးတစ်ပါးကိုပေးပြီးတော့ငါဗျာကိုယ်တိုင်ထိုးထွင်းပြီးပြည်လာတဲ့အဲ့ဒီယေရှုကပြုပဒါဆိုတဲ့အလယ်လမ်းအရှင်းအဲ့ဒီအရှင်းတဲ့ပုဂ္ဂိုလ်တွေကဒီကျိုးနေရမှာဒီတော့ဒီအပင်လမ်းရှင်းဆိုတာဘာလဲကတမသဘိကဝေနိမိမပတိပဒါ တတကတိနာပုသံဗုဒ္ဓသက္ကုကရဏီညာနာကရဏီဥပသမယဒိညာယသံဃောဒယနိတ္တနာယသာဝတ္တိဘေကဝိယံတို့များဥရှင်သားတို့တတကတံတတကတံပိသံဗုဒ္ဓတိလို့ဆရာငါဘုရားတိလာပြီဟုဆိုတော်သက္ကုကရဏီသက္ကုသက္ကုကရဏီညာမြတ်တိကိုလည်းပြုတတ်ဖြစ်စေတတ်သည်ဟုဆိုအပ်တော်ညာနာကရဏီအတိညာကိုလည်းဖြစ်စေတတ်တော် ဝိပဿနာယကိလေသာနည်းရလို့ပါလေဖြစ်စေတတ်သောအရိညာယပြုသောဉာဏ်ဖြင့်သိရလို့ပါလေဖြစ်စေတတ်သောသံဃောရာယဒုတိယသိရလို့ပါလေဖြစ်စေတတ်သောနိဗ္ဗာန်ယသံဝတ္တိနိဗ္ဗာန်ကိုမျက်မှောက်ပြုရလေဖြစ်စေတတ်သောသံမြစ်မှာပฏิပဒါကိုအမေနအဖြစ်ဒီကတမသဘောပါနိတကယ်တော့ဒီဉာဏ်ရည်သိကိုဖြစ်စေတတ်တယ် တကယ်ကိုဝိပဿနာဉာဏ်ရည်ရှိရည်ရှိတဲ့ကိလေသာတွေကိုမြင်ရလို့မှသိနိုင်တဲ့လောကကိုလုံးဝသိရဖြစ်စေနိုင်တဲ့အဲ့ဒီအလွန်အအဖြစ်ဆိုတာဘာလဲဒီမြတ်စွာဘုရားကကိုရောရဲ့မျိုးကိုထုတ်တယ်။အဲဒီကိုရောရဲ့မျိုးကိုထုတ်ပြီးကိုရောရဲ့ဉာဏ်ဖြည့်တယ်အရှိတုကမြတ်တာဘုရား။ဘုရားမြဝါရီရောသိမိကောမေဘောတင်ကြီးကောမေဘော အထင်ကြီးသောဉာဏ်တစ်ပါးရှိသောတရားမူဝအရိယောမေဘောတိအရိယာမေခင်ဒီတရားဤတံရေရိယာမုဒ္ဒကိုလို့လည်းပြောတာလို့ဆိုလို့ရှိရင်သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မတောသမ္မာအာဇီဝသမ္မာဝါယမောသမ္မာတတိသမ္မာသမာဓိသမ္မာဒိဋ္ဌိမှန်သွားမြင်ခြင်းသမ္မာသင်္ကပ္ပောမှန်သွားခြင်းသမ္မာဝါစာမှန်သွားပြောဆိုခြင်း သမ္မာကမ္မတုမှန်စွာပြုလို့ခြင်းသမ္မာအာဟုဝမှန်စွာသမုခြင်းသမ္မာဝါယမမှန်စွာအထုခြင်းသမ္မာတတိမှန်စွာမှားရခြင်းသမ္မာသမာဓိမှန်စွာသုစိတ်ကြည်ခြင်းတို့ပင်ဒီဒီတော့အရိယာတို့အလေနာတိမြစ်တိမပြုကြအလေနာရှိဆိုတာဒီမုတ်ရဲ့ဖြစ်ပါတရားတွေအလေနာရှိဆိုတာဗာတရားတွေဒီမုတ်ရဲ့ဖြစ်ပါရှိတဲ့တရားပဲ ဒီမုတ်တဲ့ပညာအကျင့်နဲ့တရားကိုသာရှင်းပြန်အားထုတ်သွားမှရှိရင်အဲ့ဒီပုဂ္ဂိုလ်ဟာပညာမျက်စိကိုလည်းမဖြစ်နိုင်ဘူးလားပညာမျက်စိလည်းဖြစ်နိုင်တယ်ဒါကြောင့်မှန်စွာမြင်သိကြံမိမှန်တယ်မှန်စွာပြောပြီးရှာမှုလမ်းမှာမှန်စွာကြောင်းကြမှတ်ရမှန်ကန်စုတိုက်ကရှိရလည်းလမ်းမှန်လို့ကျေးဇူးတော်ရှင်မမဆရာတော်ဘုရားကြီးကဆောင်းဖို့ဒီမှာလေးပေးထားတယ်ကြက်တာလေးဆိုကြည့်အောင်မှန်စွာမြင်သိကြံမိမှန်ကန် မှန်စွာပြောပြရှာမှုလမ်းမှန်မှန်စွာကြောင်းကြမှန်ရမှန်တန်သုဒ္ဓိကရှိရမလမ်းမှန်မှန်စွာမြင်သိကြံမှုမှန်တန် ဒါသမာဓိရဲ့သမာဓိကပါဠိမှန်စွာမြင်တာမှန်စွာကျမ်းတာဒါသမာဓိကပါမှန်စွာပြောပြရှာမှုလမ်းမှဆိုမှန်စွာပြောပြရှာမှုလမ်းမှဒီဒါကသမဝါစာသမကမ္မန္တသမအာဇီဝဒါကကိုယ်ကိုသိနာမိတ်တဲ့ပုံမှာမှန်စွာပြောပြရှာမှုလမ်းမှ မှန်ကွာကြောင်းကြမှတ်ရမှန်ကန်ဒါသမဝါယမရဲ့သမတတိယေဒါမကင်နပါစူဇိုက်ကရှိရမနမှန်စူဇိုက်ကဆိုတာသမတမာတိနဲ့ကြီးပေါင်းလိုက်ဖို့မကင်ကနပါလေကဲဘုန်းကြီးတစ်ခေါက်ပြန်ဆိုမှန်ကွာမိကျန်မိမှန်ကန် မှန်စွာပြောပြုရှာမှုလမ်းမှန်မှန်စွာကြောင်းပြမှယမှန်ကံသူတဲ့ကရှိရမလမ်းမှန်ကဲဒီမုဂ္ဂင်7ပါးအကျင့်တရားဟာမုတိမပฏิပဒါအလယ်လမ်းအကျင့်ပဲဒီနေ့ခင်ဗျားတို့ရှင်မောဓမ္မမိသားစုများရှင်းပွားအားထုတ်နေကြတယ်မုဂ္ဂင်7ပါးပဲ ။ဘာတရားတွေအထုတ်နေတာလဲ။ဒီနေ့ဒီချိန်မှာရှင်းတဲ့တရားတွေအထုတ်နေတာပဲ။ခုရှင်းအောင်ရှင်းရတာဒီနေ့ရှိပါမယ်။သမဝါယမအရေးရုပ်ညာဒီဖောင်းမှုပင်လေးရှင်းနိုင်ဖို့အတွက်ကြောင့်ကြတဲ့လူတွေမပါဘူးလား။အဲ့ဒါသမဝါယမမေးခင်လေ။အဲ့မှာဘောပေါ်လာတဲ့ဖောင်းမှုတွေကိုဖောင်းတယ်လို့မရှိရဘူးလား။အဲ့ဒါသမပတိမျိုးတွေရှုလိုက်တဲ့ကြာမှာအဲ့ဒီဘောဟာကိုတရားရုပ်ကိုမှရှုစိတ်တွေစက်ပြီးမပြီးဘူးလား။ ဒါတဏှာသမာဓိလေးတွေနေသမာဓိလေးကလုံးဝလားဘာလို့ရှိမှတဲ့တယ်မှာပါနေအဲ့လိုဒီမှာမသိတဲ့ချက်ကြီးနေတဲ့ခါကလာကြတော့ဟောဖောင်းတာလေးကိုဝမ်းမဲ့ဆိုတဲ့တရားမထင်တော့ဘူးလေဟောသင်ရင်ကလာတဲ့သဘောလေးမတွေ့ရဘူးဒါမြင်တဲ့အဒီအတိဟာဘုရားယောဂီကအမှားပြီလားအမှားပြီလားသူ့ရဲ့သဘောဝါလေးတိုင်းသင်ကလာတဲ့သဘောလေးဝမ်းမဲ့ဆိုတဲ့တရားမထင်တော့ဘာမှပုံမှန်မတတ်ဆိုတာမထင်တော့ အဲဒီမှာသူ့ရဲ့တရားဝါလေးတွေသိစမ်းတဲ့သဘောလေးတွေဟောရတဲ့သဘောလေးတွေအဲဒါအမှန်သိတာအမှန်မြင်တာကိုသံဃာဒိဋ္ဌိရဲ့ကိအမေကလည်းအဲလိုအမှန်သိအမှန်မြင်အောင်ဟောဒီမှာရှိစိတ်ကလေးကိုအဲဒီပုံမှာတွန်းပို့ပေးလိုက်တဲ့သဘောလေးကသံဃာသင်္ကပ္ပမေကင်းပါမေကလည်းဟောပညာမေကကလည်းပါပညာမေကလည်းပါဆိုတော့သမာဓိမေကသုံးပါးနဲ့ပေါင်းတော့မေကလည်းပါတယ် နာမဘုန်းကြီးယောဂီများမှာရိတ္တရောက်တဲ့ကသီလမဆောက်ပြရဘူးလားဆောက်တည်ထားတဲ့သီလကိုသင်ပြအောင်မဆောက်နိုင်ဘူးလားအဲဒီတော့ကာမဝါစာသမကမ္မတာဓမ္မအာဇီဝဆိုတဲ့သီလမဲ့ပြင်သုံးပါးမပြည့်စုံဘူးလားအဲတော့ပြည့်စုံသွားပြီဆိုတော့ဘုန်းကြီးရှုမှတ်ရရှုမှတ်တဲ့မဲ့ပြင်ကဏ္ဍပါဝင်နေတယ်မဲ့ပြင်ရှိပါသူဒီမဲ့ပြင်ရှိပါဆိုတဲ့မြစ်မပြိပဒနာနဲ့တိုက်သွားနေတာဘုန်းတော်ဘုန်းကြီးများကတကယ်လို့ဒီမှာဒါကြောင့်မဟုတ်ဘူးအထုတ်ပြီဆိုရင်ဘုရားရှင်ကိုယ်တော်မြတ်ကြီးဟာ သူ့ကိုယ်တော်ဘယ်လိုချင့်ကြံအားထုတ်ခဲ့တယ်ဆိုတာတော့သူကဘောအာယုန်လေးလေးကိုခံစားလို့ဒီနေ့သိသိနေ73နှစ်တိုင်ဘယ်နည်းနဲ့တိုင်လဲငင်းအိတ်တွေကိုခံစားခဲ့တဲ့ကံဘောအာယုန်လေးမျိုးကိုခံစားခဲ့တယ်အဲ့ဒီလိုပြီးတော့တော်တော်29နှစ်ကြာမှတော်တော်တော်တော်ဘယ်လောက်မှတော်တော်လဲဒီ29နှစ်ကြာမှတော်တော်တော်တော်ပြီးတော့လည်းအဲ့ဒီကြတော့အဲ့ဒီအဲ့ဒီကာကဒီအတ္တကိမတ္တယောဂဆိုကိုယ်ပင်မကရှင်းတဲ့အချိန်ဟာဖြစ်သားတယ် အဲ့လိုရှင်းမှကြည့်လိုက်ရင်နည်းနည်းလေးယုံကြည်ယူဆနေကြရတယ်အဲ့လိုရှင်းနေလို့ဘုရားအလောင်းတော်ကဘယ်နည်းရှင်းခဲ့လဲချောင်းလို့ရှင်းခဲ့အဲ့လိုချောင်းလို့ရှင်းနေတယ်အခုမှရတဲ့ရတဲ့အကျိုးရတာမရဘူးကိုယ်ကိုယ်နဲ့ရှင်းရမှာလို့ဒီဘာမှအကျိုးမရဘူးဒါကြောင့်ဒီအရှင်းတွေကိုမြတ်စွာဘုရားပြေကနာမပေးဘူးလားပြေပြီးတဲ့အခါကျတော့မှမြင့်ကြတာမြင့်ကြတာပြီးကြတာအလယ်ကအရှင်းဖြစ်တဲ့မျိုးတွေအရှင်းကိုမြတ်စွာဘုရားပြန်ပြီးတော့ရှင်းပွားတာထုတ်တယ် အဲဒီအလုပ်တဲ့ကလည်းမှသာမန်တမောကြီးဉာဏ်ကြီးရပြီးတော့ဘုရားဖြစ်လားမဖြစ်ဘူးလားကျေပြီးတော့ဘုန်းကြီးတို့ဉာဏ်လည်းယနေ့တရားအားထုတ်တဲ့ကလည်းမှအဲဒီချမ်းသာတာကြီးကောင်းလို့ရရပေါ့လားစိတ်အမှုရလွတ်ထားတာကာမတုက္ကမိကံယောဂအဲဒီမှာယုံဉာဏ်အားထုတ်တာအတ္တသမဏနုယောဂအယုံမပမလိုက်ညာညာတော်ဖြစ်မှာအဲတော့ဘုန်းကြီးတို့ကကာမချမ်းသာတယ် ဒီလိုသိရနေရတယ်လားစပြီးတော့ချက်တော်ဝင်လေးသိရတယ်။သိရမှာခန္ဓာနဲ့တရားထုတ်တာလားဆိုပြီးတော့တရားထုတ်လာတဲ့အခါမှာအောက်ကဆိုပါကြီးကြီးကြီးကြီးတွေယူခဲ့ရ။ဖက်လုံးကြီးတွေရုံးကြီးတွေယူခဲ့ရ။ဒီမှာကလည်းအဲ့ဒါကြီးကိုယ်တိုင်ကြီးသင်တာကိုတွေ့ရတယ်။အဲဒါတရားထုတ်တာမဟုတ်ဘူးလား။ဖက်လုံးကြီးတွေကလည်းယူလာတာတွေ့ရတယ်။အဲ့ဒါကလည်းသူ့ဆောင်ရမှာ။အဲ့တော့ဒီမှာကောင်းတဲ့ဘောက်ပေါ်ကိုသင်နေတယ်။ရှိတာကကျွေးတယ်လေငါတို့ ဖြစ်တော်ပြင်းနေအောင်တာမယ်။ကျွန်တော်ဘုရားဘုရားမတရားမဆိုရင်တရားအထုတ်တာလည်းတူသေးတယ်။ဒါပြီးတော့မြတ်စွာဘုရားပြောအားလို့ခိုင်းတဲ့နေရာကိုယူလို့ကလည်းကျင့်နေတာနဲ့မတူဘူးလား။ဒါလို့ဆိုရင်ဒီနောက်ပါဠိပညာဆိုတဲ့ဘုန်းကြီးတို့ရဲ့တရားကိုရနိုင်ပါမလား။ဒါပြီးတော့ကံဘုံအယုခံစားမှုဆိုတာကိုလည်းအသာတော်ဝင်နေရာတိုင်းရဲ့ဘုန်းကြီးတို့ဘယ်နေရာလေးနေရာမှာဘယ်နေရာလေးထိုင်ရမှာဆိုတာကိုဘုန်းကြီးတို့ထူးဆောင်ဖို့မလိုအပ်ဘူးလား။ အဲ့ဒါကိုရှောင်ပြီးတော့အာထုတ်ပါကိဆိုလိုက်ကာမချမ်းသာသုံးဆောင်ဗျာသေဝါရှောင်ရမည်ဒါဘုန်းကြီးတို့ကျေးဇူးတော်ရှင်မန္တလေးဆရာတော်ဘုရားကြီးဟာဒီဓမ္မစကြာတရားတော်ဆရာတော်ဘုရားကြီးဟာဒီဆောင်ဖို့နေတာလေးတွေနဲ့အားလုံးသောတရားနာပိဋကတွေမှတ်သားလို့တွေ့အောင်ဆိုပြီးပြကြတာကာမချမ်းသာသုံးဆောင်ဗျာ ဘေကွာကြောင်းရမည်ဆိုလိုက်ပါသင်အာယုံကောင်းကောင်းတွေနာအာယုံကောင်းကောင်းတွေရတာအာယုံကောင်းကောင်းတွေအနာအာယုံကောင်းကောင်းတွေအတွေ့အထိအာယုံကောင်းကောင်းတွေစားတော့အာယုံကောင်းကောင်းတွေခါလို့ဒါတွေကိုမလုပ်ရပါနဲ့ ဒီဘာလို့ရှောင်းလိုက်လို့ပြန်လာဘုန်းကြီးတို့တရားထုတ်နေတဲ့အချိန်မှာရှိတာလေးနဲ့ရောင်းရမယ်ရှိတာလေးနဲ့တင်းနေရမယ်ဒီကကြည့်တာမူတာလေးနဲ့ကိုယ့်အကိုတင်းနေရမယ်ကိုတရားအထုတ်ဖို့ဒါကသာသဖို့ဒါကမဟုတ်တရားအထုတ်ဖို့ဒါကနေရာတိုင်းနဲ့သင်္ခါမှုဒါကမဟုတ်ဘူးအဲတော့ကိုတရားကိုလို့အောင်ရည်ကြည်တယ်ဆိုပြီးတော့အဲ့လိုရှောင်းရမှာကိစ္စကြည့်လိုက်ဟုတ်မတော်တောင်းတဲ့ကိုမြင်တဲ့ဒါလည်းရှောင်းရမည် ဟောဘုန်းကြီးတို့ယောဂီများဟိုဒီဝဇာရီလည်းမဝတ်တော့ပါအဲ့ဒီတော့မနေနဲ့မနေကြရင်လည်းမလုံးဆောင်တော့ပါဘူးကာမစားတယ်မစားဘဲနဲ့မှအဲထိုင်နေထိုင်နေတော့မယ်ချုပ်ပုဂ္ဂိုလ်ရအရင်ကမစားဘဲနဲ့ထိုင်နေအဲဒီမှာမစားဘဲနဲ့ထိုင်နေစသဖြင့်အဲ့လိုမလုံးဆောင်ဘဲနဲ့လည်းကိုယ့်ကိုယ်ကိုညှင်းဆဲပြီးတော့မနေနဲ့ဘယ်သူပြောရလဲမြတ်စွာဘုရားပြောရတာ ကိုကိုကိုသိပြီးတော့ကာယကမြင်သိနေတဲ့သဘောမျိုးနဲ့ငါတော့အစာရစားရင်ဝါနေကြည့်လာလိမ့်မယ်ဝါနေကြည့်ပြီးပိုက်ချင်းနေပြီးလာတယ်သူကအိတ်ရှင်လာတယ်အဲ့တော့ဒီမှာလို့မရဘူးငါမစားတဲ့ငါခံနေလိုက်တယ်အဲ့လိုလည်းမနေနဲ့ကဲဘုရားကဘုရားရှင်းနေလိုက်ပြီလားနော်အဲ့တော့မလုံးဆောင်လဲနဲ့လည်းဒီနေ့ကဒါလေးကိုမိမိကိုယ်ကိုမိမိမြင်တဲ့အနေအားဖြင့်လည်းမနှိမ့်ပါနဲ့ရှောင်ပါတဲ့ဝါသာဆိုရင်လည်း သူကသူပြေးတဲ့ယာကြီးကိုနိုးတဲ့မျိုးပေါ်မှာနိုးတာလေသူရဲ့ယာကြီးကြတော့ဘာလို့ပေါ်ရမလဲပြေးတဲ့သားလေးကိုပေါ်ပါသူ့ရဲ့နေရာတိုင်းသူ့ရဲ့နေရာကိုရှောင်ပါဒိဋ္ဌိတဲ့ပုဂ္ဂိုလ်ကမူတဲ့နေရာလေးကိုနေပါအလို့တဲ့ပုဂ္ဂိုလ်ကကြီးတဲ့နေရာလေးကိုရှိနေပါအဲ့ဒီကိုကိုယ်ကြီးတဲ့အနေမျိုးနဲ့မနေရဲနဲ့ဒုက္ခဒုက္ခကြာကိုတော့ပြင်မလုပ်ရပါနဲ့သုံးဆွဲရမှာဖြစ်ဆိုလိုက်မတုံးကောင်းလေကိုယ်ကြီးတဲ့ ဓာလေဆောင်ရမည်သုသုံးနှစ်တွင်လမ်းမပွေအလေလမ်းမှန်ဖြစ်ပေသည် တစ်လုံးနှစ်တွင်လမ်းမပင်အလေးလမ်းမှန်ဖြစ်ပေသည် ကံဘောအာယုန်ဤခံစားမှုဥပမြဤအာလုံးကြီးကိုပြောတာ။နောက်ပြီးတော့ကိုယ်ပြန်ဆင်းအောင်ဖြစ်နေရှင်ဥပမြဤဘာလို့ဘာလို့ရမလဲ။ဆင်းလိုက်ပါဆုံးရောက်ပါ။တခါတည်းသူ့အဆုံးရောက်ပြီးတော့ဘာမှမသာဘူးဘာမှမလုပ်ဘူးနည်းနေနိုင်တယ်ဆိုတာမျိုးအဲ့လိုမျိုးပါ။အဲ့တော့ကိုယ့်ဟာမြတ်စွာဘုရားအလောင်းတော်လိုပဲအာလုံးကြီးအောင်သင့်တင့်ညတ်တဲ့ဘုံလေးအလုံးကြီးနဲ့ဘုံလေးသင့်တင့်ညတ်တဲ့အာရပြုကိုဘုံလေးပြီးတော့ကိုယ့်ဟာကိုတရားထုတ်ပါအာရမိမိရဲ့ဒီမှာခန္ဓာကိုယ်ကျမ်းမာရေး ကြည့်ပြီးတော့ကိုယ်လို့ကိုယ်လုပ်သွားမယ်ဆိုပါရင်တရားရနိုင်လားမရနိုင်ဘူးလားဗျာကဲဒီတော့နမ်းမှာဆိုတာကလည်းနမ်းမှာဆိုတာကမရှိမှပြိပဒါအဲ့ဒီလည်းနမ်းမှာပါလေလက်ကိုစစ်ပါပါတရားတွေနဲ့လက်ကိုစစ်ပါတရားကနမ်းမှာပဲအဲ့ဒါလည်းဖြစ်တယ်မရှိမှပြိပဒါဘယ်မှအဆုံးမရဘူးအဲ့ဒီလည်းနမ်းမှာဖြစ်တဲ့မရှိမှပြိပဒါလက်ကိုစစ်ပါအဖြစ်နဲ့တရားတိုင်းရှင်းသွားရင်နောက်ဆုံးဘုရားယောဂညာ နိဗ္ဗာန်ကြည့်အောင်ရောက်နိုင်လားမရောက်နိုင်ဘူးလားဗျာနိဗ္ဗာန်ကသာဝတ္တိဆင်းရဲခြင်းညာနိဗ္ဗာန်လို့ပါလို့ဖြစ်ပါတယ်ဒီလိုမျိုးဖြစ်ပါတာဖြစ်သွားဆင်းရဲခြင်းနဲ့နိဗ္ဗာန်ကိုယ်တိုင်ရနိုင်လားမရနိုင်ဘူးလားဆိုလိုက်နာမံကိုလျောက်ဉာဏ်မြင်ပေါက်ထိုင်ရောင်းနိဗ္ဗာန်ကြီးနာမံကိုလျှောက်ဉာဏ်မြင်ပေါက် ဟရိယံနိဂံတိသုအဲ့လိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါအစွန်းနှစ်ပါးပယ်ပြီးတော့လင်လန်းမှဖြစ်တဲ့မြတ်ကြီးအရှင်ရဲ့တရားကြီးရှင်းပြပွားများလာလို့ဖြစ်ဖြစ်ပြီးတဲ့သစ္စာတရားကို သစ္စာလေးပါးတရားလို့ဒါအပြန်သုံးပါရှိရတာဆိုသမားရှိရတဲ့ဗုဒ္ဓဉာဏ်ဉာဏ်ကကောင်းစွာသိကြသည်ကောင်းစွာသိကြသည်ဖြစ်တဲ့အတွက်ကြောင့်တတ္တဝအများထဲမှာလုံးအကင်းမရှိအမျက်ဆုံးဖြစ်တဲ့သံဃာသံမောဟိဆိုတဲ့ဉာဏ်ကိုငါရသည်ဒီဉာဏ်ရပြီးတော့ငါဘုရားဖြစ်သည်လို့အဲ့ဒီမှာလက်တော်ဘုရားရှင်ကိုရောင်ကြီးကဝန်ခံတာအဲ့လိုဝန်ခံပြီးတော့လက်တော်ဘုရားဝန်ခံလိုက်တဲ့အခါကျတော့ ရှင်ဘုရင်ကအဲ့ဒီငါပါတရားနာနေရတယ်ကျစ္စဝတိငါဟုလူသားတော်ကဘယ်လိုလဲငါဟုပြုရမှာဒီတရားနာတဲ့ခင်ဗျလူသားကငါဟုလည်းပဲပါအဲ့ဒီငါဟုလည်းပဲပါတယ်ဒီဓမ္မတွေကသစ္စုကလေးလို့ခေါ်တယ်မြတ်တွေဆိုတာအတိုင်းရှိတယ်အဲ့ဒီမှာလက်တွေဆိုတာအတိုင်းကြမရှိပဲအဲ့ဒီမှာတရားနာကြတဲ့ပုဂ္ဂိုလ်အများကြီးအဲ့ဒီအများကြီးရဲ့မှာအဲ့ဒီမှာ ဒုသားရဲ့ကတော့တရားရသွားတာရှင်ကုဋေရမရှိဘူးရှင်ကုဋေရမရှိဘူးတရားတွေ့ရသွားအဲတော့ရှင်ကုဋေရမရှိရမြတ်စွာဘုရားကုကူကမြတ်စွာဘုရားကသူကြည့်ကြံအားထုတ်ခဲ့တာလေဆုံးမပါကိုလည်းဒီလိုမှသူ့တော်ပဲသူ့လောက်ကိုကြောက်ဒါရီကကိုယ့်ကိုအကျိုးမရနိုင်ဘူးဆိုတာသိရတယ်သူပြင်ခဲ့တယ်ပြင်ပြီးတော့သာသာကိုပြန်ပြီးဝဲပြီးတော့လင်နှန်းဖြစ်တဲ့လူကြီးရှင်းတဲ့တရားကြီးရှင်းနေတယ် ဖြစ်ပြီးတော့မှဒီတတ်မှုတဲ့ဆင်းရဲတော်ကြီးရခဲ့တယ်ဓမ္မတန်ဖိုးတွေကြီးရခဲ့တယ်ဆိုတာလည်းဆိုတော့ဟောရခါကြတော့ပါအဲဒီမှာဒီရှင်တို့တွေညမရှိတာရတော့ဗျာဟောတဲ့အဲ့ဒီတရားကိုနားနေတယ်တရားတရားနားနေနေမှာပဲလို့ဟောတော့ဗျာလည်းဟောနေတယ်ရတော့ဗျာဟောပြလိုက်တဲ့အခါကျဒီညမာနေဟောနေရင်ဝါဟောပြီးကာသနိုင်တဲ့ဒီလိုပြောတယ် တရားဟောနေချိန်မှာလည်းတရားရတော့တယ်ဆိုပေမဲ့တရားဟောပြလိုက်တဲ့တရားဆုံးတဲ့အချိန်မှာလည်းတရားရတော့ဖြစ်ဖြစ်အတင်ရမှာလည်းတရားဟောနေတယ်ဒါဆိုဗျာဝေယနာသမိတ်ဒီညမှာဓမ္မသက်တဲ့တရားတော်ကိုဒီနေ့မှဟောနေတယ်ဝါဟောပြီးတာကနိုင်အာယတမတော်ရှင်ကုဋေညနဲ့ရှင်ကုဋေညမထေရဝိရုဒ္ဓလူကင်းတော်ဝိဒမနာအညီအကျင့်တော်ဓမ္မသက်တော်ဘုဒ္ဓပတ္တိမြင့်မြတ်ဟူသောတရားမျိုးသိပြီးဥဒ္ဒပါရီဖြစ်ပေါ်လေ၏တရားအသိဉာဏ်ပေါ်မှာပါတယ် ဘယ်လိုမှမဟုတ်ပါဘူးဉာဏ်ပြည့်စုံမှုရဲ့ဓမ္မသဗ္ဗတံရောဓဓမ္မဒီသမှုရဲ့သမှုရဲ့ဓမ္မဖြစ်ခြင်းသဘောရှိသောဉာဏ်ပြည့်စုံအကျဉ်းမှမရှိတဲ့ဒုံတစ်ခုတော့တရားအဖြစ်ရှိတဲ့သဗ္ဗတံထိုလိုလိုသောတရားသည်ရောဓဓမ္မချုပ်ခြင်းသဘောရှိတယ်ဖြစ်ပေါ်လာတဲ့သဘောတရားတွေအားလုံးဟာနောက်ဆုံးကြတော့ဖြစ်သွားမှာလေချုပ်ဆုံးသွားမှာဖြစ်ပြီးရင်ပြတ်သွားမှာကြီးတယ် အဲ့လိုဖြစ်ပြီးဖြစ်လာတဲ့သဘောတရားတွေကြီးတယ်ပါဘလားလို့မမြင်တဲ့သဘောတရားတွေဉာဏ်နဲ့မှသက်ဝင်တာအဲ့ဒီမှာဉာဏ်နဲ့မှသက်ဝင်ပြီးတော့မှတစ်ခါရင်ဝိရဇာဝိဇ္ဇမကအညစ်အကြေးတွေကင်းပြီးတော့ဓမ္မသက်ကိုတကယ်သောတာပန်ကိုနည်းနည်းတရားမျိုးသိပေါ်မြောက်အောင်ပြီးတော့သောတာပန်ဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲ။ဒီသောတာပန်ဖြစ်သွားတယ်။အဲဒီလိုသောတာပန်ဖြစ်သွားပြီဆိုတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်ကြီးက အင်ညာတိအင်ညာတိဘောဟောအင်ညာတိဝတ္တဘောကုတိယောအင်ညာတိဝတ္တဘောကုတိယောကုဋေညာသိသွားပြီရှင်တို့ကုဋေညာသိသွားပြီရှင်တို့မြတ်စွာဘုရားကဝမ်းမြောက်ဝမ်းသာတခါတိတိဒုမနတာကြီးဖြစ်ပြီးတော့တရားဟောရဲ့ဆဲမှာလူတိုင်းဒီမှာဟောနေတဲ့တရားမှာတူးမှတရားမရဘူးဆိုရင်တရားရှင်ရဲ့တရားမအောင်မြင်တယ်လို့ပြောလို့မရဘူး။သဗ္ဗဟဥပ္ပလေယအရေးကြီးဆုံးဟာဘာလို့ဆောင်ရွက်ဆောင်ရွက် ပထမဦးဆုံးဆောင်ရွက်တဲ့ဆောင်ရွက်ချက်ဟာအောင်မြင်ဖို့အရေးကြီးဘူးလားအဲ့ဒီဟာပထမဦးဆုံးဆောင်ရွက်ချက်မှာမအောင်မြင်ရင်တော့ဘာမှလုပ်ရတော့မအောင်တော့ဘူးအောင်မြင်လို့မရနိုင်ဘူးခင်ဗျားတို့ကပထမဦးဆုံးကိုယ်ကခါရတရားပေါ်မှာအောင်မြင်တော့လူသားဘာလို့လဲကနေတရားတပန်းကတခုဟာလက်တော်ဘဝတရားတွေကိုသိတာမသိဘူး။ဘာလို့သိသွားလဲအဲ့ဒီမှာလက်တော်ဘဝက ပိဋိဒေါမနကဖြစ်ပြီးတော့အညာတိဝတ္တဘောကုဋ္ဌိညာအညာတိဝတ္တဘောကုဋ္ဌိညာကုဋ္ဌိညာသိသွားပြီရှင်တော်ကုဋ္ဌိညာသိသွားပြီတရားသိသွားပြီလို့မြတ်စွာဘုရားမိရှိတော်မူတာဒါကြောင့်မို့ဘုန်းကြီးယောဂီညာလည်းပဲဒီဓမ္မသစ္စာဒုက္ခတရားတော်ကိုရွရွရွမလုပ်ဘဲနဲ့မိမိခန္ဓာဉာဏ်ရောက်ရှင်းဖို့မလိုအပ်ဘူးလား အေးဒီကံတန်ကြံရောက်ခြင်းကိုမြတ်စွာဘုရားဟောတာတွေကအစွန်းတစ်ပါးကိုပယ်ပြီးတော့အလင်းနှံဖြစ်တဲ့ဒီမှာပဋိပဒမုဂ္ဂင်7ပါးရှင်းတဲ့တရားတွေရှင်းပါလို့မြတ်စွာဘုရားမဟောဘူးလားဟောတဲ့အတိုင်းသာဒီဖြစ်သွားလို့ဆိုရင်မိမိတို့လည်းပါရမီအားလျော်စွာဒီမျက်မှောက်ဘဝနဲ့တရားရနိုင်ကြလားမရနိုင်ဘူးလားကဲဣဒံဘောဂဘဂဝါမြတ်စွာဘုရား အဲဒီမှာသမသက်တဲ့တရားတော်ကြီးကိုခေါ်ပါတယ်အဲဒီလိုမြတ်စွာဘုရားဒီတရားတော်ကြီးခေါ်လိုက်တဲ့အခါကျတော့မှအာလို့ပြသဝတိ၅ဦးပြသဝတိဘယ်လိုဦးလဲပြပြသဝတိ၅ဦးဆိုတာဘယ်လိုမှလည်းမပြောရဘူးညာရှင်ဘုရားရှင်ဝါပါရှင်ပတိယရှင်မဟာနံရှင်အသတိဘယ်နှပါလဲနာပါအဲ့ဒီနာပါထဲမှာမြတ်စွာဘုရားဒီတမသက်တဲ့တရားကြီးဟောနေတဲ့ဟောပြတဲ့ရှင်လေးမှာတရားရတာဘယ်နှပါပါလဲ ကြောက်ကြတဲ့မိဘကဘာလုပ်ကြလဲအားထုတ်ရတာအားထုတ်ကြရတာမဟုတ်ဘူးကျန်တဲ့မိဘကအားထုတ်ရတာနှစ်ပန်းကပုံကန်အတွက်အဲ့မှာကျန်တဲ့စွန့်ကိုကျန်တဲ့ပုဂ္ဂိုလ်ရဲ့အားထုတ်မြတ်စွာဘုရားကဆောက်ရှောက်ဘုရားကဆောက်ရှောက်ပြီးကျန်တဲ့ပုဂ္ဂိုလ်ရဲ့အားထုတ်နှစ်ပန်းကပုံကန်အတွက်အဲ့ဒီပုံကန်ထွက်တာလေးကိုညာပြီးတော့ဖုံးပြီးတော့တရားအားထုတ်တာတစ်ပါးချင်းတစ်ပါးချင်းရှင်ကိုယ်ပညာမတရားပြီးတော့နောက်ရမှာရှင်ဝါပါတရားရတယ်နောက်ရမှာရှင်တတိယနောက်ရမှာရှင်မာန နောက်ဆုံးရက်မှာသိတတ်တဲ့တရားရပါလားအဲ့ဒါကတရားတွေကိုရတာအဲ့တော့အာမနုပဲနဲ့ညာတရားရတာကိုခုနောက်လေးပါကအားထုတ်ရအားထုတ်တဲ့အခါမှာဘုရားရှင်ကိုရောမြတ်ကြီးဒီလိုတိုင်းစောင့်ရှောက်ပေးတယ်အဲ့လိုစောင့်ရှောက်ပြီးဒီတရားအားထုတ်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်တွေတရားမရဘူးလားဒီတရားရသွားတာနောက်မြတ်စွာဘုရားကဒီလိုတော့ပြဒုက္ခတရားကိုခေါ်ရခါကြတာဒီပြဇဝေကငါ့ဘာအတ္တမနာပြဇဝေကရာဒိဋ္ဌိ အတ္တမမပြစ္ဆောဝိယပိကုဘဂဝတောပါတိကာဘိနံတုံတိယသဝိယပိကုပစ္စာဝိယံတော်တို့ဤရောဂုဘုရမေကြီးဒီမဆုံးကြတရားကြီးဟောလိုက်တဲ့အခါကျတော့ယသဝိယပစ္စာဝိယံတော်တို့ဤဘဂဝါတော်မြတ်စွာဘုရားရှင်ကိုမြတ်ကြီးဟောကြားတော်မူတဲ့တရားစကားကိုဘဂဝါတော်ပါတိကံမြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားစကားကို အတ္တမနဝံယောဝန္တာရှိကြကိုယ်ရဲ့အဘိဓမ္မာတို့ဒီနှစ်သက်အားရသဘောကြမှုသာရုကိုကအာလုံးလက္ခဏာမူကြပါပေတည်း